အခန်းကြီး23အငယ်1မှ9တင်းဒီမှားသောသတင်းစကားကိုမကြားမပြောရမတရားသောသူတို့နှင့်ဝိုင်းညီ၍မမှန်သောတက်သေးကိုမခံရလူများနောက်သို့လိုက်၍မတရားသဖြင့်မပြုရတရားတွေ့သည့်အမှုမှာကြီးသောသူဘက်၌နေ၍တရားလမ်းမှ လွဲစေခြင်းငှာမပြောရဆင်းရဲသောသူဘက်၌လည်းမငဲ့ကွက်ရတင်းဒီရန်သူ၏ မြင်းနွားလမ်းလွဲသည်ကိုတွေ့မြင်လျင် အမှန်ပြန်ပို့ရမည်တင့်ကိုမုံသောသူ၏မြဲသည်မိမိဆောင်ရွက်သောဝန်အောက်မှလဲနေသည်ကိုတွေ့မြင်လျင် မမဆပဲနေနိုင်သလိုအမှန်ဝိုင်းညီ၍မဆရမည်တင်၌ဆင်းရဲသောသူသည်တရားတွေ့သောအခါသူကိုမတရားသဖြင့်မစီရင်ရမဟုတ်မမှန်သောအမှုကိုရှောင်ရမည် အပြစ်မရှိသောသူ ဖြောင့်မတ်သောသူကိုမကွပ်မျက်ရအကြောင်းမူကားငါသည်မတရားသောသူကို အပြစ်မလွတ်တင်းသည်တစိုးမစားရတစိုးသည်ပညာရှိတို့၏မျက်စိကိုကွယ်စေ၍ဖြောင့်မတ်သောသူ၏စကားကို လွဲစေတတ်၏တကြွတနိုင်ငံသားဖြစ်သောဧည့်သည်ကိုမငင်းဆဲရတင်တို့သည်အေဂုတ်ပြည်၌ဧည့်သည်ဖြစ်ခဲ့ဘူးသောကြောင့် ဧသည်ဤစိတ်တဘောကိုသိကြ၏အငယ်တစ်ဆယ်မှ၁၉6နှစ်ပတ်လုံးလယ်လွတ်၍အသီးကိုသိမ်းရမည်တတမနှစ်တွင်လယ်ကိုမလုတ်ဘဲအလွတ်ထားရမည်တို့ပြုလျင်ဆင်းရဲသောအမျိုးသားချင်းတို့သည် စားရသော အခွင့်ရှိလိမ့်မည်ကျွင်းသောအရာကိုလည်းမြေတိရစ္ဆာန်တို့သည် စားရကြလိမ့်မည်ထိုနည်းတူစပြည့်ဥယျာဉ် တန်လွင်ဥယင်ကိုလည်းပြုရမည်6ရက်ပတ်လုံးအလုတ်လုပ်ရမည်တတမနေ့ရက်၌ငြိမ်ဝတ်စွာနေရမည်တို့ပြုလင်တင်ဤနွားမြေတို့သည်ငြိမ်ဝတ်စွာ နေရသောအခွင့်ရှိလိမ့်မည်တင်ဤငယ်သားများဧည့်သည်များတို့သည်တက်တာရကြလိမ့်မည်ငါပြည့်ညတ်သမျှတို့၌တတိပြုကြလော့အခြားသောဖျားဤနာမကိုမမွဲ့မဆိုနှင့် သင်ဤနှုတ်ထဲကမွဲ့တံကိုသူတပါမကြားစေနှင့်တနှစ်တွင်သုံးချိန်ငါအဖို့ပွဲခံရမည်ငါမှားထားခဲ့ပြီးအတိုင်းအဘိပလချင်းချက်သောနေ့ရက်အချိန်၌အဇုမပွဲကိုခံ၍ခொနရက်ပတ်လုံးတဆေးမဲ့သောမုံကိုစားရမည်အကြောင်းမူကားထိုလတွင်တင်းသည်အေဂုတ်တုပြည်ကထွက်လာသည်ထိုပွဲကိုခံစဉ်ငါထံသို့အဘယ်သူမျှ လက်ချီမပေါ်မလာရလေလွတ်၍အတီးနံကိုတိမ့်စရှိသည့်ကာလတိမ့်ပွဲကို၎င်းလေလွတ်၍အတီးနံကိုတူထားသည့်ကာလနှစ်လဲသောအခါတူထားပွဲကို၎င်းခံရမည်တင်တို့တွင်ယောက်ျားအပေါင်းတို့သည်တနှစ်လျင်သုံးချိန်ထာဝရရှင်ဘုရားသခင်ရှိတော်၌မျက်နာပြရကြမည်ငါရစ်ကောင်၏အသွေးကို တဆေးပါသောမုံနှင့်ရော၍မပူဇော်ရငါရစ်ကောင်စီဥကိုနံနဲ့တိုင်အောင်မကျွင်းစေရတင်ဤမြေ၌အူးတီးသောအသီးနှံအကောင်းဆုံးကိုတင်ဤဘုရားသခင်သာရဘုရား၏အိမ်တော်တဲသို့ဆောင်သွင်းရမည်စိတ်တငယ်ကို အမိနို့ရနှင့် မပြုတ်မချက်ရအငယ်20မှ25ကြည့်ရှုလောလန်ခီ၌ တင့်ကိုစောင့်ရှောက်၍ငါပြင်ဆင်နှင့်သောအရက်သို့ပို့စေခြင်းငှာကောင်းကင်တမန်ကိုတင့်ရှိ၌ငါစေလွတ်၏ထိုတမန်ကိုယိုသေးစွာပြုလော့စကားတော်ကိုနားထောင်လော့အာနာတော်ကိုမဆန်နှင့်တင်တို့ပြစ်မှားသောအပြစ်ကို သူသည်မလွတ်ငါနာမသည် သူ၌တည်ရှိ၏အကယ်စင်စစ်တင်သည်သူစကားကိုနားထောင်၍ ငါပညတ်သမျှအတိုင်းပြုလျင်တင်ဤရန်သူတို့ကိုငါသည်ရန်ဘက်ပြုမည်တင့်ကိုစီးတားသောသူတို့ကိုလည်းငါစီးတားမည်ငါတမန်သည်တင့်ရှိ၌တွား၍တင့်ကိုအာမောရိလူဟိတ်တိလူဖေရစီလူခာနနီလူဂိရာဂါရှိလူဟိဝိလူယေဘုတိလူတို့ရှိရာသို့ဆောင်တွင်း၍သူတို့ကိုပယ်ရှင်းမည် သူတို့ဖျားများကိုဥမချဝတ်မပြုရသူတို့ဘာသာအတိုင်းမကျင့်ရသူတို့ကိုအကုံစင်မှောက်လဲ၍ယုတ်တုစင်းတုများကိုလည်းရှင်းရှင်းဖြိုဖျက်ရမည်တင်တို့ဤဖျားသခင်သာရဖျားကိုဝတ်ပြုရမည်တင်ဤမုံကို၎င်းရေကို၎င်းကောင်းချီးပေးတော်မူမည်အနာယောဂါကိုလည်းတင်ဤအထဲကနှုတ်ယူပယ်ရှားတော်မူမည် အငယ်26မှ33တင်ဤပြည်တွင် ကိုဝန်ပြက်သောတရဝါမြုံသောတရဝါနှင့်ကင်းလွတ်လိမ့်မည်တင်ဤအသက်တန်းကိုငါစုံလင်စေမည်ငါကိုကြောက်တတ်သောသဘောကိုတင့်ရှိသို့ငါစေလွှတ်၍တင်ရောက်လေရာရာအရ၌ခတ်သိမ်းသောလူမျိုးကိုငါဖျက်ဆီးမည်တင်ဤရန်သူအပေါင်းတို့ကို နောက်သို့လှည့်စေမည် ပြားသူများကိုလည်းတင့်ရှိသို့ငါစေလွှတ်၍သူတို့သည်ဟိဝိလူခာနနီလူ ဟိတ်တိလူတို့ကိုတင့်ရှိမှနှင်ထုတ်ကြလိမ့်မည်ထိုလူများကိုတနှစ်ချင်းတွင်တင့်ရှိမှငါမနှင်ထုတ်တို့ပြုလျင်ပြည်သည်လူစိတ်ညံ၍သားရဲသည်တင့်တစ်ဖက်၌များပြားလိမ့်မည်တင်းသည်တိုးပွား၍တပြည်လုံးကိုဝင်စားသည့်တိုင်အောင် သူတို့ကိုတင့်ရှိမှ ဖြည်းဖြည်းငါနှင်ထုတ်မည်တင့်နေရာနယ်အပိုင်းခြားကိုအေရုံပင်လယ်မှသည်ဖိလိပ္ပိပင်လယ်တိုင်အောင်၎င်းတောမှသည်မြစ်တိုင်အောင်၎င်းငါမှတ်သားမည်ထိုအရသားများကိုတင့်လက်သို့ငါအပ်၍တင်းသည်နှင်ထုတ်ရလိမ့်မည်သူတို့နှင့်၎င်း သူတို့ဖျားများနှင့်၎င်းတင်းသည်မိတ္တဟာယမဖွဲ့ရတင်းသည်ငါကိုပြစ်မှားစေခြင်းငှာ သူတို့သည်ပြုမိကိုစိုးရိမ်စရာရှိသောကြောင့်၊သူတို့သည်သင့်ပြည်၌မနေရကြ။သင်သည်သူတို့ဘုရားကိုဝတ်ပြုလျှင်၊ထိမိ၍လဲစရာအကြောင်းအမှန်ဖြစ်လိမ့်မည်ဟုမောရှေအားမိန့်တော်မူ၏။